မိနဒီနေ့က2023ခုနှစ်မေလ19ရက်တောက်ကြနေ့ညနေပိုင်း9နာရီချိန်ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်သဘောတရားရာပိုင်း334သဘောတရားရာပိုင်း344အနေနဲ့ဘုန်းကြီးတို့ဘာပုံသင်ကြားဖို့ချဟောပြောမလဲဆိုသုံးချကျင်လမ်းမြတ်ပဒအပိုင်း65တမ္ယုတ်တပစ္စယောပိုင်း1ဒီနေ့ ဒီပစ္စည်းလေးကိုနာယူလေ့လာကြရအောင်သံယုတ်တာပစ္စည်းနဲ့ပတ်သက်ပြီးတော့ဖေဟာတော့သံယုတ်တာပစ္စယောတိသတ္တရောခန္ဓာအာရုပိနောအញ្ញမေညံသံယုတ်တာပစ္စေနာပစ္စယောသတ္တရောခန္ဓာအာရုပိနောဒါနံခန္ဓာ၄ပါးအញ្ញမေညံချင်းချင်း တံမြုဒ္ဒပစ္စေနာပစ္စယောတံမြုဒ္ဒပစ္စယတတ္တိပင်ကျေစုပြုတယ်ခိုင်းတော့အဲ့လိုပေါ့သတ္တရောခန္ဓာအာရုပိနောအဲ့ရတခုပေါ့အညာမညာပြီးတော့တံမြုဒ္ဒပစ္စေနာပစ္စယောလို့ခွဲပြီးပါဒီတော့တံမြုဒ္ဒပစ္စယောပုံလေးကိုဘုန်းကြီးတို့ခွဲကြည့်အောင်တံမြုဒ္ဒပစ္စယောပုံကတံမြုဒ္ဒပုံပစ္စယပုံပစ္စယောပုံနှစ်ခုခွဲဖို့ တံမြုပ်တာတွေထောက်ခွဲရင်တံတပုတ်ပါတပုတ်ယုတ်တာတပုတ်ဒီလိုခေါ်ရမှာတံဆိုတာညီလူညီမြအညီမြရောနှောတဲ့သဘောပါကတမျိုးနဲ့တမျိုးမတူတဲ့အမျိုးဆောင်ယုတ်တာရှင်တွဲနေတဲ့သဘောတရားသဘောလက္ခဏာတည်တည်ဖြစ်နေကြတဲ့စိတ်စစ်တသိက်ဆိုတဲ့နံတရားတွေညီလူများ တစုရဲဖြစ်ဖြစ်ရှင်တွဲရောနှောရဖြစ်နေကြခြင်းတံမြုတ်တပစ္စည်းတံမြုတ်တဒီစိတ်စေတသိက်ဆိုနန္တရား၄ပါးတော့အညီမြတပေါင်းနဲ့ဖြစ်ဖြစ်ရှင်တွဲရောနှောပြီးတော့ကျေစုပြုနေတဲ့သဘောကိုတံမြုတ်တပစ္စည်းလို့ခေါ်ပါတယ်။နောက်ဘုန်းကြီးတို့ဒီဇေယောက်ကလေးနဲ့လည်းနောက်ပြန်ရှင်းမယ်ပေါ့။နောက်အောက်ကအဓိပ္ပာယ်လေးဆက်ကြည့်မယ်နော်။ဒီတံမြုတ်တပစ္စည်းနဲ့ပတ်သက်ပြီးရောနှောတယ်ဆိုတော့ဥပမာနဲ့ပတ်သက်ပြီးတော့ သာဝိယတပစ္စည်းမှာဘုန်းကြီးတို့ပိတံပေါ့လေရှေးဆရာတော်များကဖျားရှိခိုးအနေနဲ့စာအုပ်လေးစာရွက်လေးထုတ်တာအဲသူရပပရမတ္တသူရပပေရဏီဒုတိယရွှေကျင်သာနာပိုင်းဝိသုဒ္ဓောင်ဆရာတော်ဖျားရေးထားတံပြုတ်တပစ္စယောစတုမရုယောတိတုတုလေးစုနာအာခုနပါတွင် လေးပါအင်္ဂါမကွာချင်းချင်း ရှင်ရာခြင်းဟုသောသံယုတ်တတတ္တိဖြင့်ရှေးစုပြုခြင်းလက္ခဏာရှိသောနံခဏ၄ပါးသံယုတ်တပစ္စည်းတရား၎င်းဒီလိုဒီကိုပဋ္ဌာန်းပစ္စည်းကိုရှ िख ိုးဘုရားရှ िख ိုးတဲ့အနေနဲ့ဧတာပုဇော်ထားတယ်အဲ့ဒါလေးကြည်လိုက်လေဒီသံယုတ်တပစ္စည်းဟာဥပမာပေးတာဘာလဲဆိုစတုမရုအနေနဲ့ဥပမာပေးတာနော် သတုမတုဆိုတော့သတုမတုဆိုသတုမတုပေါ့လေဒီတော့မှလည်းရေးတာအဲဒီနာနှစ်ချောင်းသတုမတုဒါဟုတ်ချိုင်းအောက်ကနှစ်ချောင်းငယ်လေးရေးတာဒီမှတ်စုလေးပေါ့နည်းနည်းတင်မယ်နော်သတုမတုဒီနာလေးဒါဟုတ်ချိုင်းကနှစ်ချောင်းငယ်လေးလောက်ထားခြင်းသတုမတုနော်အဲတော့ဒီစရုပ်လိုလုံနေရပါလေဆိုထောပါတို့ပြာယူတကာဆိုတင်လဲပေါ့ ထင်ကြကိုတင်လဲလောက်လိုက်တော့စီရအဲ့ဒီအရသာလေးမျိုးအချိုစိတ်ပေါ့ဒီလေးမျိုးအညီများထည့်ပြီးတမောက်ကြိုချက်ထားခြင်းစတုမတုစတုမတုစတုမတုလည်းခေါ်တယ်စတုမတုလည်းခေါ်ဒီထဲမှာလည်းစတုမတုဆိုပြီးတော့ရေးထားဟင်းဒါတော့ဘယ်လိုခေါ်ခေါ်စတုမတုခေါ်ခေါ်စတုမတုဘောစတုမတုဆိုတော့ကလည်းစတုမတုဟင်းစတုမတုဟင်း အဲဒီစရုမရုဆိုတဲ့အရာသာနော်ဒီဟာတွေကုန်ပြင်ရမှာပါတချောင်းငင်းနေပြင်နေနော်ဒီစရုမရုအရာသာထောဘအရာသာနော်ဒါကတော့ဒီအရာသာတော့ထောဘအရာသာပဲဒီအရာသာတော့ရရရတာပဲဒီရတာတော့တကာရတာတင်းလဲရဒီရတာစီရခွဲခြားရမသိနဲ့ယောနောတမနေအောင်သူကကြိုးရတာကြိုးလိုက်တော့တမသွားတဲ့အခါမှာစိတုမတွေခေါ်တော့ အဲ့ဒီနီးတူစွာပဲနာခန္ဓာ၄ပါးစိတ်စိတ်သိစိတ်စိတ်သိတရားတွေခန္ဓာဘွဲ့ရင်ဝေနာဝေနာခန္ဓာတင်ညာတင်ညာခန္ဓာဝေနာတင်ညာမှာကျွေးတဲ့စိတ်သိတွေကြံတဲ့စိတ်သိတွေက သင်္ခါရခန္ဓာစိတ်ကဝိညာဉ်နဲ့ခန္ဓာသူကအတူတူပေါင်းဖြစ်နေဘုရားကခွဲဟောထားလို့ဒါဘုန်းကြီးတို့သိရတာဘုလို့ဆိုရင်သိဖို့ခက်တယ်ဟင် အဲ့လိုတပေါင်းနဲ့တစုတည်းဖြစ်နေအဲ့လိုဖြစ်နေတဲ့အခါမှာဟောဒါကတော့ဝေလက္ခဏာပဲဒါဒီသဘောလေးကတော့ဝေလက္ခဏာပဲဒီသဘောတရားလေးကတော့တင်ညက်ခဏဒီသဘောတရားလေးကတော့သင်္ခါရခဏပဲဒီသဘောတရားဝိညာဉ်ဒီလိုခွဲခြားပြီးမရအောင်ကိုဒီတမယုတ်တရားတွေရောနှောနေကြတယ်အဲဒီလိုရောနှောနေကြတဲ့သဘောပေါ့နော်ဒါဟုတ် ရောနှောနေတဲ့သဘောကိုသူကဥပမာပေးတာ။အဲကြောင့်ဒီနာခဏလေးပါအဲ့လိုညီမြရှင်တွဲရောနှောနေကြအချင်းချင်းပစံ့ညုံတဘာရဲ့သဘောတဘာလိုက်လျောနိုင်တဲ့တတ္တိဒါတံပြုတ်တာတတ္တိရောနှောနေတယ်အကုန်လုံးလိုလေးပေါ့စိတ်စေတသိက်ပါပဲချုပ်ပြန်စိတ်စေတသိက်တရားရောနှောနေစိတ်စေတသိက်မှာပဲသူကခုနက ဒီရုံတော့တဲ့သဘောအဖြစ်မှကြံနေရတယ်မဖြစ်ဘူးစိတ်စစ်တည်းဆိုဒီနာမကဏလေးပါကဘယ်လက္ခဏာတွေဖြင့်အတူတူကရုံတော့ဖြစ်နေကြတယ်ဒီစိတ်စစ်တရားတွေကအတူတူကဖြစ်တယ်ကအလုံးမဲ့အတူတူကတပြိုင်တည်းတည်းဘုန်းကြီးတို့သင်းညိုကပြောတဲ့အတိုင်းပါပဲသင်းညိုစိတ်စေတသိက်ပိုင်းအစမယ်ဒါအကုန်လုံးကလေးလာခဲ့ပါစေတသိက်ရဲ့သဘောတရားပြောနေအဲ့ဒါနဲ့အတူတူပါ အဲ့မှာတော့ဧကုပ္ပါဒသူတို့ဟာစိတ်စေတသိက်ဖြစ်ကြပြီစိတ်ဖြစ်ရင်စေတသိက်ကဖြစ်တာအတူတူကဖြစ်တာအတူတူကတပြိုင်နက်တည်းဖြစ်တာစိတ်ဖြစ်စေတသိက်ဖြစ်မယ်စေတသိက်ဖြစ်စိတ်ဖြစ်မယ်ဒီလိုအတူတူကတပြိုင်နက်တည်းဖြစ်တာဖြစ်ရင်အတူဖြစ်လို့ပြတ်တော့လဲတူပြတ်တာ ပြတ်တယ်ချုပ်တယ်ပေါ့ဗျာဧကနိရောဓဧကုပ္ပါဒဧကနိရောဓ ချုပ်တယ်ပြက်တယ်အတူတူပေါ့အတူတူကတပြိုင်တည်းပြက်တယ်ချုပ်တယ်ဧကာလမနာအာယုန်တစ်ခုတည်းပဲအာယုန်ပြုတယ်အာယုန်တစ်ခုကိုအကြောင်းပြုပြီးစိတ်စိတ်တည်းဖြစ်လာတယ်အဲ့ဒါမျိုးပြောချက်တော့အဲကြောင့်အာယုန်ကလည်းဒီစိတ်စိတ်တည်းအာယုန်တစ်ခုတည်းအာယုန်ပြုနေတယ်မိယာဝတ္ထုနော်စိတ်စိတ်တည်းဆိုတော့မိယာဝတ္ထုရုပ်ရှိမှစိတ်စိတ်တည်းဆိုဖြစ်တယ် မေယဝတ္ထုတကူအကြောင်းခံပြီးဖြစ်တယ်အဲ့ဒါဧကဝတ္ထုကဒီရောမေယဝတ္ထုကလည်းရှိရအောင်ဖြစ်တူချုပ်တူနော်ဖြစ်တူပြက်တူအတူတူပါပဲချုပ်တယ်ပြက်တယ်နော်ချုပ်တယ်ဆိုအကုန်လုံးချုပ်သွားတော့မဟုတ်ပြက်တာဆိုရင်တော့ဘုရားဒီမှာတော့ဟိုစာပေတိုင်းဧကနိရောဓဆိုတဲ့အတိုင်းပြောရတော့ဖြစ်တယ်ပြက်တယ်ချုပ်သွားတယ်ဆိုတော့လုံးဝမရှိတော့တဲ့သဘောမျိုးကိုပြောတော့နော် ဟိုပြက်တယ်ဆိုရင်တော့ပေါ်ပြီးပြောဖြည်းဖြည်းပြက်ဒါတွေကအမြဲမပြတ်ဖြစ်နေတဲ့သဘောအဲ့ဒီသဘောမျိုးပြောတော့ပြီးတော့ဖြည်းဖြည်းတူပြက်တူအာယုံလည်းတူပါမယ်ပြီးတော့မြေယာဝတ္ထုယောဂလည်းတူပါမယ်အဲ့ဒီသဘောမျိုးလေးတွေအကြောင်းဖြစ်တူပြက်တူအာယုံတူမြေယာဝတ္ထုတူတဲ့ဒီလက္ခဏာ လေးရနဲ့ပြည့်စုံရောနှုတ်နေတဲ့သဘောပေါ့ဒီလက္ခဏာလေးပါရှိနေတဲ့သဘောဆေးဆေးတိတ်တိတ်အဲ့ဒီအင်္ဂါ၄ရပ်နဲ့အဲ့ဒီလက္ခဏာ၄ရပ်နဲ့ပြည့်စုံဒါတမ်းယုတ်တာပစ္စည်းဖြစ်တော့ဒီအင်္ဂါ၄ရပ်နဲ့ပြည့်စုံတဲ့တရားဆိုတာလည်းဘာပဲရှိလဲဒီစိတ်စေတသိက်တရားပဲရှိတယ်။ကြံတဲ့တရားတွေကမဖြစ်နိုင်ဒါကိုပြောချင်တော့အဲ့တော့အောက်မှာဆက်ကြည့်မယ်။ ဘာဖြစ်လို့ဘုရားရှင်ကဒီတမြုပ်တပစ္စည်းကိုဟောရတယ်လဲဒါလေးပေါ့ပြောနေအဲတော့ဘုန်းကြီးတို့စိတ်စေတသိက်မှာဒီဖြစ်တူပြက်တူတော့မဟုတ်ဘူးဗျာယုတ်တရားတွေကလည်းသူ့ရဲ့တမချက်လက္ခဏာတွေရှိတော့ယောဂလတိဆိုပါယောဂလတိဆိုပါလေသူ့ရဲ့တမချက်အင်္ဂါလေးတွေရှိတော့အဲ့ဒီယုတ်တရားတမချက်အင်္ဂါလေးတွေဘာပြောလဲဆိုတာဒီမှာလည်း ဧကုတ်ပါဒယုတ်တရားယုတ်ကလတ်တရားလည်းကလတ်တစ်ခုထဲမှာသူအတူတကွဖြစ်တာရှိတယ်အတူတကွဖြစ်ကြတယ်ဧကနိယောဒအတူတကွပြက်ကြတယ်ချုပ်ကြတယ်ဧကနေတဲ့မိယဝုထုလည်းတူတယ်ဟုတ်လားသူတို့အာယုံယုတ်ဆိုတော့စိတ်စိတ်တည်းမဟုတ်တော့အာယုံတော့မပြုတ်တာဘူးပေါ့အဲ့တော့ယုတ်ကလတစ်ခုတည်းမှာရှိရုပ်တရားတွေကလည်းလို့ဖြစ်တာလည်းတူးနေတယ်ပြက်တာလည်းတူးနေတယ်မိယာဝုဒ္ဓလည်းတူးနေတယ်နော်ယုတ်တရားအများဆုံးမဟာဘုတ် ဓာတ်ကြီးလေးပါအောင်မိရတာပေါ့ဗျာဥပါဒယုတ်တွေအမိယဝုဒုယုတ်တွေမဟာဘုတ်ဆိုတဲ့မိယဝုဒုကလည်းရှိနေအဲ့လိုအဲ့ဒီယုတ်တရားတွေကလည်းတံပြုတ်တပစ္စည်းလို့ခေါ်ရမလားအဲ့ဒီလိုယုံမတန်တရားရှိတယ်အဲ့ဒီယုံမတန်တရားကိုဖြောက်ဖို့အတွက်တံပြုတ်တပစ္စည်းကိုသိတာဟောရတာတံပြုတ်တပစ္စည်းကဘာလဲခုနကဖြစ်တာလဲတူရမယ်ပြက်တာလဲတူရမယ် အာယုံလည်းတူပါမယ်မိယာဝုထုယောကလည်းတူပါမယ်အဲ့ဒီလိုအင်္ဂါ၄ရပ်နဲ့ပြီးဆုံးမှသာလျှင်တံမြုတ်တာဖြစ်စီဖြစ်နိုင်တယ်ယုတ်တရားတို့ကတော့အဲ့ဒီအင်္ဂါ၄ရပ်နဲ့မပြည့်စုံယုတ်တရားမှာခုနကဘုန်းကြီးတို့ပြောခဲ့တယ်ဘာအင်္ဂါချွတ်တဲ့နေတယ်လဲဆိုတော့ဧကာရမဏနော်ဒါမရှိဘူးသူကတူသောအာယုံမရှိဘူးစိတ်မှာမဟုတ်တာယုတ်ဆိုတာဘယ်အာယုံပြုလို့ရ သူကတော့အာယုံပြုတ်ခါသူကနေသူများအာယုံပြုတ်လို့မရရုပ်စိတ်စိတ်တဲ့ကလည်းအာယုံပြုတ်အဲ့ဒီအင်္ဂါလက္ခဏာမပြည့်စုံတဲ့အတွက်ဒီယုတ်တရားတွေကလတ်တစ်ခုတွင်မှဖြစ်တဲ့ယုတ်တရားတွေဟာတံပြုတ်တာပစ္စည်းလို့ခေါင်းနဲ့ခေါင်းနဲ့ဘာဖြစ်လို့လဲအင်္ဂါ၄ရာနဲ့မပြည့်စုံလို့ဖြစ်တာလည်းတူပြက်တာလည်းတူအာယုံလည်းတူမိယာဥဒုယုတ်လည်းတူမှတံပြုတ်တာပစ္စည်းဆိုတာဖြစ်တယ်အဲ့လို လက္ခဏာ၄ချက်မပြည့်စုံတဲ့ယုတ်တရားများကိုသမယုတ်တာပစ္စည်းလို့မခေါ်နိုင်ပါဘူးဒါပြောတာပါဗျာပြီးတော့မှအောက်ဆက်ခြင်းနဲ့ဒီတော့သာဇာတာပစ္စည်းသာဇာတာပစ္စည်းနော်သာဇာတာပစ္စည်းမှာလှမ်းမြောက်ကြည့်လိုက်ရင်စိတ်စိရိနံတရား၄၄ပါးနဲ့စိတ်ကြောင့်ဖြစ်တဲ့စေတစာယောပရိသန်စာကာမစာယော ဆလောခန္ဓာအရူပအညာမညာသာဇာတာပစ္စည်းနာပစ္စည်းဒါလေးကြီးစိတ်စိတ်နမခန္ဓာ၄ပါးပေါ့ဒါလေးဘုန်းကြီးတို့တော့စာပိုင်းကပြောခဲ့ပြီပြီးတော့ဒီစိတ်ကြောင့်ဖြစ်တဲ့စိတ်ဓာတ်စေတသိက်ကဓမ္မစိတ်ဓာတ်သမုဒ္ဒါရူပနာသာဇာတာပစ္စည်းနာပစ္စည်းစိတ်ကြောင့်ဖြစ်တဲ့စေစားယုတ်ခံစားယုတ်ပရိသနိခံယုတ်ဒါတွေပြီးတော့ဩကဏိကရိနာမရူပအညာမညာသာဇာတာပစ္စည်းနာပစ္စည်း ပရိဒါနိခါမပရိဒါနိစိတ်စေတသိက်နာမကဟရိယဝတ္ထုတို့ကောနော်ပြီးတော့စတ္တရောမာဟုရာအညမညာသာသနာမြာမာဟုချင်းတာယုတ်တရားချင်းချင်းပေါ့မာဟုရာဥပါဒတုမှာသာသနာလည်းယုတ်တရားချင်းချင်းအဲ့ဒီလိုသာဇာတာပစ္စည်းတရားတွေရှိတယ်တို့အဲ့ဒီသာဇာတာပစ္စည်းတွေမှာအတူတူဖြစ်တဲ့တန်မြုပ်တရားများဖြစ်ကြနေသလားအကုန်လုံးပေါ့လေအဲ့ဒီတန်တရား ဟိုပယ်ဖြောက်ဖို့အတွက်သံယုတ်တာပစ္စည်းကိုထဟောရတယ်အတူတူကဖြစ်တိုင်းသံယုတ်တာမဖြစ်ဘူးလို့မှတ်ရအောင်နော်သူကအတူတူကဖြစ်တဲ့အတူတူကလည်းဖြစ်ရမယ်ဒီမှာသတ်မှတ်ချက်လေးကခုနသင်းညောလက္ခဏာနဲ့ကြည့်ရင်အတူလည်းဖြစ်ရမယ်အတူလည်းပြည့်ရမယ်ပြီးတော့ဧကုပါဒအတူလည်းဖြစ်ရမယ်ဧကနိယောဒအတူလည်းပြည့်ရမယ်ချုပ်ရမယ်ဧကရမဏ တူသောမိယာအဲတူသောအာယုန်နဲ့အာယုန်နဲ့တူရမယ်ဧကဝတ္ထုမိယာဝတ္ထုယောကလည်းတူရမှာဒါမှဟုတ်လားအတူဖြစ်ယုံနဲ့တံမြုပ်တာပစ္စည်းလို့မဆုံနိုင်ဘူးဒါကိုပြောချင်တော့ပြီးတော့ဒီတံမြုပ်တာပစ္စည်းဟာအောက်ကအဓိပ္ပာယ်လေးဆက်ကြည့်မယ်အခြားအိန္ဒိယပစ္စည်းတို့ဒါနပစ္စည်းတို့မေဃပစ္စည်းတို့အဲ့ဒီပစ္စည်းတို့ကိစ္စအထူးဖြင့် ပစ္စည်းပြုထားတဲ့ပစ္စည်းမဟုတ်ဘူးကိစ္စအထူးပစ္စည်းပြပစ္စည်းပစ္စည်းပြုထားတာမဟုတ်ဘူးသာဇာတပစ္စည်းမှာခွဲပြီးတော့အတူဖြစ်တော်လဲဟုတ်လားအိန္ဒိယပစ္စည်းဆိုအိန္ဒိယစကုံတွေတော်တယ်နေကနေဆိုရင်ဒီလိုပေါ့လေ ဒီလိုကိစ္စအထူးတွေကိုခွဲခြားပြီးအိန္ဒိယပစ္စည်းအနေနဲ့ဟောတာဇာနာပစ္စည်းဆိုလဲဇိုင်ကားလေးတွေအကြောင်းပြုပြီးဇာနာပစ္စည်းမက်ခင်ကားလေးမက်ခင်မက်ခင်တရားတွေအကြောင်းပြုမက်ခင်ဟောလားဇိုင်ကား၅ပါးတို့ဟောတော့မက်ခင်12ပါးတို့ဒါတွေကိုအကြောင်းပြုပြီးဒါတော့မက်ကပစ္စည်းပဲဒါတော့ဇာနာပစ္စည်းဒါအိန္ဒိယပစ္စည်းဒီလိုကိစ္စသူကိစ္စတွေနဲ့သူသိတာရှိတဲ့အတွက်ကိစ္စထူပစ္စည်းပြုထားတဲ့ပစ္စည်းမျိုးတွေဖြစ်တယ် ဒီသားဇာတာဒီဒီအညာမြင်တပြုတ်တပစ္စည်းကြ ాయి လို့မဟုတ်တို့ကဟိုအဲ့ဒီလိုအထူးမှတိတန်ရင်ထူထုတ်ထားတာမဟုတ်သားဇာတာပစ္စည်းဒီမှာခွဲပြီးတော့သားဇာပစ္စည်းမှာသားဇာအတူတကွဖြစ်တိုင်းတပြုတ်ဖြစ်တဲ့မှာဖြစ်တယ်ဆိုတဲ့အနေနဲ့နန္တရားတသက်ကိုတိချပြတဲ့ပစ္စည်းဖြစ်တယ်ဒီကတော့သာမြုတ်တာသာဇာတာပစ္စည်းနဲ့ခွဲပြီးတော့ဒီတည်းကပဲခွဲထုတ်ပြီးပြလိုက်တော့ တိတဟောထားတာမဟုတ်ဘူးလို့ပြောလို့ရင်အဲသူကြည်လဲဆတ္တရောခန္ဓာအရုပအညမညာသံယုတ်တပစ္စေနာပစ္စယောဟိုးသာဇာတပစ္စယောကြည်လဲဆတ္တရောခန္ဓာအရူပိလာအညမညာသာဇာတပစ္စေနာပစ္စယောအတူတူပဲဟိုဘက်ကဟောပုံနဲ့ဒီဘက်ကဟောပုံနဲ့သာဇာတပစ္စည်းအောက်ရောက်อืมသာဇာတပစ္စည်းစာနဲ့အဲ့မှာဆတ္တရောခန္ဓာအရူပိလာအညမညာသာဇာတပစ္စေနာပစ္စယော ခုဘုန်းကြီးတို့ခုပါဠိတော်ဟောတာကပါလေဆတ္တရော ခန္ဓာအရူပအညံမြန်တမြုတ်တပစ္စည်းနာပြည့်စုံအဲဒီသာဇာတပစ္စည်းတွေကနေပြီးတော့အဲ့ဒါလေးခွဲထုတ်ပြလိုက်တော့ပါပဲအတူဖြစ်တိုင်းတံပြုတ်တာမဖြစ်ဘူးတံပြုတ်တာဖြစ်တဲ့ဟာတွေခုနအင်္ဂါ၄ရနဲ့ပြည်စုံတဲ့နခန္ဓာ၄ပါးတရားတရားတက်တက်ကိုသာဟုတ်လား ပြလို့လည်းတွေ့ဒီနာခဏ၄ပါးတက်တက်ပဲသံယုတ်တာပစ္စည်းဖြစ်တယ်ဆိုလို့သိကြပြတာတော့ဒီကတော့လို့သီးတန်ကြီးဟောတာတော့ဒီတရားပဲဒါကတော့သံယုတ်တာပစ္စည်းဖြစ်တယ်ဒီသာဇာတာပစ္စည်းဒါတော့မဖြစ်ဘူးဒီလိုသိကြခွဲထုတ်တာလည်းပြီးတော့အောက်ကိုဆက်ကြည့်မယ်စေစေတေတေတို့သံယုတ်တာဖြစ်ခြင်း အဲတော့အပြင်ဗိဒအစင်းအာယုံပြင်ဗိဒမှာအစင်းအာယုံနဲ့မျက်စိကြည်တာလို့ပေါင်းစုံတိုက်ဆိုင်ပြီးတော့ခါကျမြင်သိစိတ်ပေါ့ဆက်ခွေညင်တဲ့စိတ်ဖြစ်လာကိုကမျက်စိအကြည်တာလေးလည်းရှိမယ်မျက်စိလည်းကောင်းမယ်မျက်စိကောင်းနေတဲ့ချိန်ကြတော့ဆင်းအာရုံတစ်ခုမြင်လိုက်ပြီဆိုရင်ကိုမျက်စိနဲ့လာပေါင်းစုံတိုက်ဆိုင်ပြီပေါင်းစုံတိုက်ဆိုင်မိလာတဲ့ခါကျတော့ဘုန်းကြီးတို့ဆာစကသုတ်တာရဆိုရင် အဲ့တော့ဘာဖြစ်လာမြင်သိစိတ်ဖြစ်ပေါ်လာအဲ့ဒီမြင်သိစိတ်နဲ့အတူဘာတွေဖြစ်လာဖတ်တာသကုညမြင်သိစိတ်ကလည်းသူ့ကြည့်တဲ့ဖြစ်တာမဟုတ်ဘူးနဲ့စိတ်ဖြစ်စေတသိက်ကဖြစ်တော့တာပဲသူကဟုတ်လားသကုညတွေ့ကောင်းတာပဲမြင်မြင်မကောင်းတာပဲမြင်မြင်ဟုတ်လားမြင်သိစိတ်ဖြစ်တာမကောင်းတာလည်းမြင်တော့လည်းမြင်သိစိတ်ဖြစ်တာကောင်းတာလည်းမြင်လည်းမြင်သိစိတ်ဖြစ်တာဒါကြောင့်သကုညတွေ့လို့တောင်း ကောင်းတဲ့မြင်သိစိတ်ပဲဖြစ်ဖြစ်မကောင်းတဲ့မြင်သိစိတ်ပဲဖြစ်ဖြစ်ဒီစိတ်ဖြစ်တာနဲ့တပြိုင်နက်ဘုန်းကြီးတို့တွေမှာစေတသိက်ခုနှစ်ခုကတန်းပြီးဖြတ်လာအဲ့ဒါတွေကဘာလဲဆိုဖတ်တာဝေနာသင်ညာစေတနာဧကဂရဇွေတနိယမနတိကနာဆိုတဲ့တပ္ပစေတသာနာစိတ်ခုနှစ်ခုတန်းဖြစ်စိတ်ဖြစ်ရင်ဒီစေတသိက်ခုနှစ်ခုကအမြဲတမ်းဖြစ်တယ်အဲ့ဒီစက္ခုဉ္ဉေစိတ် လူနဲ့တူဖြစ်တဲ့စေတသိက်ခုနှစ်ခုပေါင်းလိုက်ရင်၈ခုပေါ့ဗျာအစဲယူပါအောင်နဲ့မျက်စိတိုက်ဆိုင်လိုက်ရင်ဒီစေတသိက်ကတခါလေဖြက်လာတပြိုင်နဲ့တည်းဖြစ်အတူတူပေါ့နော်အတူဖြက်လာကြဒီခုနှစ်ခုအခုနှစ်ခုရဲ့စေတသိက်ခုနှစ်ခုနဲ့စိတ်တခုဆို၈ခုပေါ့ဒီ၈ခုပေါင်းတပြိုင်နဲ့တည်းအတူတူဖြက်လာအတူတူဖြက်ပြီးအတူတူပြတ်သွားတာအတူတူ6ခုနက သင်္ညိုပါဠိမှာဒါပြောတာဧကုပါဒအတူတူကဖြစ်ရမယ်ဒီစိတ်စိတ်တိတ်တိတ်အတူဖြစ်ကြမယ်ပြီးတော့ဧကနိရောဓအတူချုပ်မယ်ပြတ်မယ်ပြီးတော့ဗာဖြစ်ရမယ်လေဒီစက္ခုညင်စိတ်တွေကပစ္စုပန်လိုပါအာယုံပြုသလိုသူနဲ့အတူတူဖြစ်တဲ့စေတသိက်ခုနှစ်ခုကလည်းဒီပစ္စုပန်ယူပါယုံမဲ့အာယုံပြုလာပဲ။ အာယုံပြုတာရန်လည်းတူးနေတယ်နော်ဟိုဒါသကုညင်စေသကုညင်စိတ်နဲ့တူစေတသိက်ခုနှစ်ပါးကတပြိုင်တည်းဖြစ်နေတာပါစေတသာနာခုနှစ်ခုအာယုံနေနဲ့ကြည့်တော့ဒီမြင်သိစိတ်တွေကလည်းပြစ္ဆုတ်ပါရူပယုံနဲ့အာယုံပြုမြင်သိစိတ်နဲ့တူဖြစ်တဲ့စေတသိက်ခုနှစ်ခုကလည်းဒီပြစ္ဆုတ်ပါဖြူပါယုံနဲ့အာယုံပြုနေဒီလိုလေးသဘောပေါက်တယ်အဲ့ဒါကြောင့်တူသောအာယုံအတူတူကဖြစ်တယ်တူတူကပြတ်တယ် အာယုံပြုတော့လေအတူတူပဲဒီအာယုံပဲပစ္စုပန်ယူပါယုံပဲအာယုံနော်ဒီမှာကသူတို့ကမြင်မြင်ချင်းအာယုံပြုပြီးဖြတ်တာပဲဒါကြောင့်ပစ္စုပန်အတိတ်လည်းမဟုတ်ဘူးအနာဂတ်လည်းမဟုတ်ဒါပဲသကုတ္တရာဝိထီကိုပြောတာမနောရာဝိထီဆိုရင်တော့နောက်ကပြန်ပြီးစဉ်းစားတဲ့ဝိထီမျိုးဆိုရင်အတိတ်ရူပါယုံအာယုံပြုကိုကတော့ပစ္စုပန်တဲ့ပစ္စုပန်ယူပါယုံအာယုံပြုဒီသကုညင်စိတ်တွေကဘယ်မှမပြုဘူး ဒီစက္ခုမျက်စိအကြည်ဓာတ်မျက်လုံးကောင်းလို့မြင်တာပေါ့ဗျာမျက်စိအကြည်ရောက်တာဘုန်းကြီးတို့တဏ္ဍမှာမျက်စိအကြည်ယုံလေးကကောင်းမှဒီဒီမြင်သိစကားပြမျက်စိအကြည်ယုံမကောင်းရင်တော့ရှေ့ကဘာအစင်းကြီးရှိလို့နေနေနော်နားကြည်ယုံကောင်းမှဒီတန်ကြားမှနားကြည်ယုံမကြည်နဲ့ဒီတန်မကြားနဲ့မြင်သိစိတ်ဖြစ်တယ်ဆိုတော့ကဒီ စက္ခုအကြည်ယုံလေးရှိလို့စက္ခုပတာတာဝတ္ထုယုံလေးရှိလို့ဖြစ်တာဒီုံမိပြီးဖြစ်လို့အဲဒီစက္ခုဉ္စိတ်လေးဟာဘယ်မှာမိပြီးဖြစ်လဲစက္ခုပတာတာဝတ္ထုယုံလေးပြီးဖြစ်တယ်သူနဲ့အတူဖြစ်တဲ့သဗ္ဗစိတ္တသာနာတိခုနကလည်းဒီစက္ခုပတာတာယုံလေးပဲအတူတူမိဖြစ်တာဒါကြောင့်မို့ဒီစက္ခုဉ္စိတ်နဲ့အတူပြည့်စေတသိက်ခုနကရှစ်ခုပေါင်းဟာဟုတ်လားအတူတူဖြစ်တယ်ဖြစ်လာတော့လည်းအတူတူပဲ အာယုန်တစ်ခုမြင်လိုက်တာနဲ့ပြိုင်နဲ့ဒိုင်းကလည်းသကုညင်စေဖြစ်တာနဲ့ခုနစေတသိက်ခုနှစ်ပါးလည်းတိုင်ဖြစ်လာအတူဖြစ်တယ်ခဏလေးပဲနော်သကုညင်စေဆိုတာဖြစ်တည်ပြမယ်စေစေတသိက်ခုနှစ်ခုကလည်းဖြစ်တည်ပြမယ်အတူတူပဲပြီးတော့တူသောအာယုန်ရှိနေဘယ်မှာအာယုန်ပြုတ်နေလဲဆိုမြင်သိစိတ်တွေကလည်းဒီကိုမြင်နေရတဲ့ပစ္စုပန်တွေမှာမြင်နေတဲ့အချင်းအာယုံပဲရူပါယုံလေးပဲအာယုံပြုတ် သူမြင်သိစိတ်နဲ့သူဖြစ်တဲ့စေတသဗ္ဗစေတသာနာစေခုနပါလေဒီပစ္စုပန်ရူပယုံလေးပဲအာယုံပြုံးနေတယ်မိယာဟုတုဒီမြင်သိစိတ်ကဘယ်မှာမိဖြစ်နေလဲဒီသကုပ္ပဒါတော့မျက်စိအကြည်တာလေးမှာမိပြုဖြစ်တယ်မျက်စိမျက်စိအကြည်ရောမကောင်းရင်ဘယ်မြင်မြင်သိစိတ်ဖြစ်မလဲကျမ်းနဲ့သဗ္ဗစေတသာနာစေခုနခုကလည်းဒီတိုင်းပဲဒီသကုတုယုံလေးမှာမိပြုဖြစ်တယ် အဲ့ဒီအင်္ဂါလက္ခဏာအောက်ဆက်ကြည့်မယ်နော်အဲ့ဒီအင်္ဂါလက္ခဏာဟုတ်လား၄ပါးနဲ့ရောနှောပြီးတော့ရှင်တွဲပြီးတခုစီခွဲကြမရအောင်တခုဒီဖြစ်ဖြစ်ရှင်တွဲပေါင်းစုဖြစ်လေရှိကြတယ်အဲ့ဒါကြောင့်မို့တံပြုတ်တာပစ္စည်းဟောဒါကိုသုံးတော့ကျန်တဲ့သောတာဝိညာဉ်စိတ်တော့ဂန္ဓဝိညာဉ်စိတ်တော့ဒီတိုင်းပဲဟိုတရားတစ်ခုလောက်နားလဲသဘောပေါအောင်ဉာဏ်လည်းဒီတိုင်းပဲ စသကတုတ်လေးလိုက်နာလှမ်းမြော်ကြည်တာပေါ့နော်ဒါကိုကအဲ့ဒီခုနကဧကုပါဒဧကနိယောဒဧကရမဏဧကဝုဒ္ဓကဖြစ်ပေါ့ကိုမှနာကြည်ယုတ်လေးရှိနေမှနာလည်းကောင်းနေမယ်ဆိုခုနအတန်နေပေါ့လေကြောင်းနာမှာဒါမျိုးလို့ရှိကဖြတ်သွားတယ်ဒီအတန်နေကြားမှာနာကြည်ယုတ်မကောင်းဘူးကြားဘူးဒါအောင်ပြောအဲ့တော့ အတန်နဲ့နားနဲ့နားကြည်ရောလည်းကောင်းတယ်ဘေဘက်ကပြင်ဘက်ကကောင်းတဲ့တန်မကောင်းတဲ့တန်ဒီတန်တွေလည်းရှိမယ်ဆိုကြားမှာကြားသိစိတ်ဖြစ်တာပဲကြားသိစိတ်ဖြစ်တာနဲ့ပြန်နေဒီကြားသိစိတ်တွေနဲ့တူပါပြန်သူနဲ့တူ တကွရှင်ဘောရှင်ဘက်စိတ်ဖြင့်စိတ်သိဖြစ်မှာအာစိတ်သိဖြစ်လဲသဗ္ဗစိတ်တာဒါနာစိတ်ခုနှစ်ပါးခုနပြောခဲ့တယ်စိတ်သိခုနှစ်ပါးပေါ့နော်ဖတ်တာ ဝေဒနာတင်ညာစေတနာဧကဂတစီဝိတေနိယမနတိကာရသဘာစေတနာနာစေခုနှစ်ပါးဖြစ်တာပဲခုနလိုပြန်ပြီးကြည့်မယ်နော်သူတို့လေးခုရဲ့လက္ခဏာတူပုံလေးတွေကြည့်ရသောတာဝိညာဉ်စိတ်ဖြစ်ပြီးဈာတိစိတ်ဖြစ်ပြီးဆိုသဘာစေတစေတခုနှစ်ပါးလဲတန့်ဖြစ်တာနော်ဒါကြောင့်မို့ဖြစ်တာလဲတူတယ်သူတို့ကဝိရိဖြစ်စဉ်နဲ့ကြည်လိုက်ရင်ဈာတိစိတ်နဲ့ဥပ္ပတိပင်ဒါဆိုပြီးသွား ဖြစ်တော်လဲအတူတူဖြစ်တယ်ပြတ်တော်လဲအတူတူပြတ်သွားတာပဲဒီဖြစ်စဉ်နဲ့ကြည့်နော်အာယုန်နေနဲ့ကြည့်လားကြားနေတဲ့ခိုက်တာမှာပါတတ္တာယုံ အနာအာယုံ အာယုံပြုတ်နေအာယုံနဲ့တူနေဇာတိစေသောတာဝဉ္ဇဉ်စေနေရလဲတတ္တာယုံအတန်အာယုံအာယုံပြုတ်နေသောတာဝဉ္ဇဉ်စေနေတူပြတဲ့သဗ္ဗစိတတာနဲ့စေခုနကဒီဟာလဲတတ္တာယုံပဲအာယုံပြုတ်နေအဲ့ဒါဧကာရမဏလို့ခေါ်တယ်ဧကုပါဒာလည်းဖြစ်တယ်ဒုရကဖြစ်တယ်စေတီ ဂျာတိစိတ်နဲ့တာဝစိတ်တစိတ်တွေခုနကအတူဖြစ်တယ်ဧကနိရောဓဒီဂျာတိစိတ်နဲ့တာဝစိတ်တစိတ်တွေခုနကပြည့်ရင်လည်းတူပြည့်တယ်ဖြစ်ရင်လည်းတူဖြစ်တယ်အာယုံကဘယ်မှာအာယုံပြုလဲဂျာတိစိတ်ကပစ္စုပန်တတာယုံအာယုံပြုတယ်ဂျာတိစိတ်နဲ့တူဖြစ်တဲ့တာဝစိတ်တစိတ်တွေခုနပါကလည်းဒီပစ္စုပန်တတာယုံအာယုံပြုတာပဲဒီလိုမှတ်တာဒါတော့ဒီလိုက ဘယ်ဝိတုယုတ်ကိုခြေခံဖြစ်တယ်ဆိုသကုတ္တသောတာဝိတုကာဏဝိတုဇေဝနကာယုတ်တုအရိယဝိတုဝိရိယက6ပါးရှိတာသောတာဝိတုယုတ်ပေါ့နော်ဒီသောတာဝိတုယုတ်နာအကြည့်တာသောတာပတာတာသောတာဝိတုယုတ်တူတူပဲဒီသောတာဝိတုယုတ်ပေါ်မှာအမိပြုပြီးဖြစ်တာဇာတိစိတ်တွေကလည်းသောတာဝိတုယုတ်ပေါ်အမိပြုဖြစ်တယ်ဇာတိစိတ်နဲ့တူဖြစ်တဲ့သဗ္ဗစေတသာနာစိတ်ခုနှစ်ခုကလည်းဒီသောတာဝိတုယုတ်ပေါ်ပြီးပြီးဖြစ်တယ် ဒါကြောင့်ဧကဝတ္ထုကအဲ့ဒီအင်္ဂါလက္ခဏာ၄ပါးနဲ့ပြည့်စုံနေတယ်အဲ့ဒီအင်္ဂါ၄ပါးနဲ့အညီရောနှောနေတယ်ရောနှောနေတဲ့အတွက်ခွဲခြားမရတဲ့အတွက်ဒါကိုတံမြုတ်တာဖြစ်ဆရာတတ်တယ်ကျေးဇူးပြုတယ်ဒီလိုရှင်းလင်းချက်ထုတ်တော့ဒါလေးတွေကတခုရှင်းလိုက်ဉာဏ်လည်းအတူတူပါပေါ့ဒါပေမဲ့ဒီမှာတော့ပြောလိုက်ပါအောင်ကလန္နာချတော့လည်းမှတ်မိတော့အနန္တိစိတ် အနတ္တိစိတ်ဖြစ်တာပဲကြည်လိုက်ပေါ့နော်အနတ္တိစိတ်ကြပါလေအပြင်ကအနတ်ရယ်အနတ်ဆိုတဲ့ခန္ဓာယုံရယ်နော်ကိုယ်မှာနှာခေါင်းအကြည်ရောပေါ့နော်နှာခေါင်းကြည်အနတ်ရလာတကအခုချိန်မှာဒီကလေးကိုယ်ကမကောင်းတဲ့အနတ်နှာခေါင်းတော့ပါလို့ဒီကလေးဒီကဒီမှာကျတန့်ရှင်းတဲ့ဒီခုတည်းမကောင်းတဲ့အနတ်ရနနာချီချီနော်အေးပိုင်းနဲ့ချီတာမျိုးစုံပါနော်အဲတော့ဗဟိတမှာ အပြင်ဗိဓာကအနတ်အာယုံနဲ့အနတ်ခန္ဓာယုံနဲ့ကိုယ်မှာပါလဲနှာခေါင်းအကြည်ယုံပေါ့နှာခေါင်းအကြည်ဓာတ်တွေဒီလို ပေါင်းစုံတိုက်ဆိုင်မိလာတဲ့အခါအနန္တိစိတ်ဖြစ်တာပေါ့အနန္တိစိတ်ဖြစ်ဒီအနန္တိစိတ်ဖြစ်လာတဲ့ပြိုင်နဲ့အနန္တိစိတ်ကသူ့ရတ္တတဖြစ်တာမဟုတ်ဘူးနော်။ဘာဖြစ်လဲစေတသိက်ခုနှစ်ပါးတန့်ဖြစ်တယ်။စိတ်ဖြစ်စေတသိက်ဖြစ်တာ။ခုနကဒါကြတော့ဘုန်းကြီးတို့ကသင်္ကြန်တွေလေ့လာထားတာပေါ့နော်။ သဗ္ဗစိတ်တာနာစိရိခုနှစ်ပါးကသူကဘယ်အရာဘယ်စိတ်တိတ်မဆိုကုန်ဘယ်စိတ်မဆိုကုန်ရှင်တော့ဒုရဘဖြစ်တော့ဒါကိုပြောတော့သဗ္ဗစိတ်တာနာစိဒါလည်းရပြီးသားတွေပဲလေအတ္တဝိနာတင်ညာစေတနာဤခေကရာရှိတိနိယမနတိခါရဒီခုနှစ်ပါးပြောတော့အဲ့တော့ဒီအနန္တိစိတ်ရဲ့သဗ္ဗစိတ်တာနာစိခုနှစ်ပါးက ဧကုပါဒအတူတူကဖြစ်တာအနတ္တိစေဖြင့်သဗ္ဗစေတတာနဲ့စေခုနှစ်ပါးဖြစ်တာဧကုပါဒတကြောင့်စိတ်စိတ်နဲ့တူဒီစေတတရားအတူဖြစ်တာဥပတိပင် သူပြတ်သွားရင် စိတ်ကချုပ်ပြောက်သွားရင် ပြတ်သွားရင်ဒီစေတသိက်လည်းပြတ်သွားတာပေါ်ပြီးပြောက်ဖြစ်ပြီးပြတ်ဧကာရမလားကြည်လားဧကာရမအာယုံတူးနေတယ်ဘယ်မှာအာယုံပြုတ်တယ်အနတ္တိစိတ်ကဘယ်မှာအာယုံပြုတ်ခန္ဓာဝင်စိတ်ကဘယ်မှာပြုတ် ပြစ္ဆုတ်ပံခန္ဓာယုံအနာကောင်းတဲ့အာယုံပြပြပြစ္ဆုတ်ပံခန္ဓာယုံမကောင်းတဲ့အာယုံဒီမှာအာယုံပြုံးသူနဲ့ခန္ဓာဝိညာဉ်စိတ်အနတ္တိစိတ်နဲ့တူ ဖြစ်တဲ့သဗ္ဗစိတ်တာနာစိတ်တွေခုနှစ်ခုကလည်းဒီခန္ဓာပြစ္ဆုတ်ပံခန္ဓာယုံမှာအာယုံပြုံးအာယုံနဲ့တူနေဒါကိုဧကာရမနာလို့ခေါ်တယ်ဧကဝုထုကအနန္တိစိတ်ကဘယ်မှာအပိပြုဖြစ်တယ်ဒီနှာခေါင်းဆိုတဲ့ ကာဏအကြည်ယုံလေးမှာမိပြုဖြစ်တာဒီကာဏအကြည်ယုံမကောင်းရင်ဒီကအနတ္တစိတ်ကဖြစ်เสียအကြောင်းမရှိဘူးဒီကာဏဝိညာဉ်စိတ်နဲ့တူဖြစ်တဲ့သဗ္ဗစိတ်တသာနာစိတ်ခုနကလည်းဘယ်မိပြုဖြစ်ဒီကာဏဝိထုယုတ်ပဲဒါကြောင့်မို့ဧကဝိထုကမိယာဝိထုယုတ်ကလည်းတူးနေတယ်အဲတော့သူကတူသော ဖြစ်ခြင်းလည်းရှိတယ်တူသောချုပ်ခြင်းလည်းရှိတယ်တူသောအာယုံလည်းရှိတယ်တူသောမိယာဝတ္ထုရုပ်လည်းရှိတယ်အဲ့ဒီငါ၄ပါးနဲ့ရောနှောပြီးတခုစီခွဲခြားလို့မရဘူးတခုတည်းဖြစ်ဖြစ်စုပေါင်းဖြစ်လေရှိနေတဲ့သဘောဖြစ်ပြီးတော့ကျေစုပြုတဲ့သဘောပေါ့နော်အဲ့ဒီအင်္ဂါဒီဂာဏဝင်သက္ခုညင်စိတ်နဲ့တဗ္ဗစေတဒါနာစေခုနှစ်ခု၈ခုပေါ့သောတာဝင်စိတ်နဲ့တဗ္ဗစေတဒါနာစေခုနှစ်ခု၈ခုခန္ဓာဝင်စိတ်နဲ့ခန္ဓာ သဗ္ဗစိတ်တာနာစိတ်ခုနှစ်ခုပေါင်း၈ခုကိုဒါတွေကိုခန္ဓာဝတ်ရင်ဝိညာဝိညာခန္ဓာတင်ညာတင်ညာခန္ဓာဉာဏ်နဲ့စေတသိက်တရားသင်္ခါရခန္ဓာစိတ်ကခန္ဓာဝိညာဉ်စိတ်သုံးဖို့သကုဝိညာဉ်စိတ်သောတာဝိညာဉ်စိတ်ဒီစိတ်တရားဝိညာဉ်နဲ့ခန္ဓာဒီလေးပါးအတူတူဖြစ်နေနော်ဘုရားဟောတာလို့ဒီဘုန်းကြီးတို့ကဒါပြောကြတာဟုတ်ဘုလို့ဆိုကိုယ်ပိုင်ဉာဏ်နဲ့ပဲသိနိုင်ဒါတော့ခန္ဓာဒါတော့ ဟုတ်လားဝေနဲ့ခန္ဓာပဲဝေနဲ့ခန္ဓာသဘောပဲဒါကတော့သင်ညက်ခန္ဓာသဘောပဲဒါကတော့သင်္ခါရခန္ဓာသဘောပဲဒါကဝိညာဉ်နဲ့ခန္ဓာသဘောပဲအဲတာမန်ပုဂ္ဂိုလ်နဲ့အဲသိနေတရားဟောလို့သိကိုယ်ပိုင်ဉာဏ်နဲ့ခွဲဖို့ခက်တယ်သဗ္ဗိတဉာဏ်နဲ့ခွဲပြီးဟောတာဒါခွန်ကြီးတို့တဆင်ပြောပြနေဘုလို့ဆိုပဲကိုယ်ပိုင်ဉာဏ်နဲ့မလွယ်နောက်တစ်ခုကြည်လိုက် အပြင်ဘက်ဗိဓမှာ ရှိတယ်စားကြစားကြအာရုံတစ်ခုကိုအဲရှားပေါ်မှာတင်ပြီးစားလိုက်တယ်ရှားဒီရှားအကြည်တာတွေကလည်းကောင်းနေမယ်ရှားကွဲနေမယ်ရှားပူပေါက်နေမယ်ရှားတွေပူလောင်နေမယ်အစားသာဘာရမှမရှိဘူးရှားကကောင်းနေမယ်ရှားကြည်ယုတ်ရှားပတာရယုတ်တွေကကောင်းနေမှာဇင်ဝပတာရယုတ်ဇင်ဝဒွာရယုတ်အတူတူပဲအဲ့ဒီပုံမှာ အရာသာတစ်ခုခုတင်ပြီးစားတော့လိုက်ရင်ဒါသိပါလားအဲ့ဒါကိုစေဝဝิญဉ်စိတ်စာသိစိတ်ခေါ်တယ်စာသိစိတ်ဖြစ်တာနဲ့ပြိုင်နဲ့ဟိုဖြေယောပြည့်စင်ကတော့ဟိုလားပြင်ပဗိဒ္ဓမှာပြင်ဗိဒ္ဓစားစရာအာယုန်နဲ့စားစရာရတာယုန်နဲ့ဘုန်းကြီးတို့ရှာဆိုတဲ့အကြည်ဓာတ်တို့ပေါင်းစုံတိုက်ဆိုင်မိတဲ့ခါမှာဘာဖြစ်မလဲစာသိစိတ် ဇင်ဝဝိညာဉ်စိတ်ကဖြစ်လာတယ်ဒီဝိညာဉ်ဇင်ဝဝိညာဉ်စိတ်ဖြစ်ပြီဆိုဒီဇင်ဝဝိညာဉ်စိတ်နဲ့ဆိုကဖြစ်လာမှာလေသူနဲ့တူတပြိုင်နဲ့တည်းသဗ္ဗစေတသာနာစိတ်ခုနကတန့်ဖြစ်တာဒါကြောင့်မို့သကုဇင်ဝဝိညာဉ်စိတ်နဲ့သဗ္ဗစေတသာနာစိတ်ခုနကပေါင်းလိုက်၈ခုပေါ့ဒီ၈ခုတို့ဟာအတူတူဖြစ်လာတယ်ပြတ်ရင်လည်းပဲတူတူပြတ်သွားချုပ်ရင်လည်းပဲတူတူချုပ်သွားပြတ်တယ်ချုပ်တယ်တူတူပဲပေါ့ဗျာ အဲ့တော့ဒီဇေဝဝิญဉ်စိတ်ကဘယ်မှာအာယုံပြုတ်လဲယတာယုံပစ္စုပန်ယတာယုံကအာယုံပြုတ်တယ်သကုဉ္စိတ်သကုဉ္ဉ်စိတ်နဲ့တူ ဖြစ်တဲ့တဗ္ဗစိတ်တာနာစိတ်ခုနကဘယ်မှာအာယုံပြုတ်လဲဆိုရင်သူလည်းပစ္စုပန်ယတာယဗရတာယုံကအာယုံပြုတ်လာတယ်ဒီဇေဝဝิญဉ်စိတ်တွေကဘယ်ဝုဒ္ဓယုတ်ကိုမိပြုဖြစ်တယ်လဲလို့မေးရင် ဗာလဲစိန်ဝပတာရယောထွေယောမြည်ပြစ်တယ်စိန်ဝဝဉ္ဇစိတ်နဲ့တူပြီးတဗ္ဗစိတ်တတာနာစိတ်ခုနုဒီရောဘယ်မှာဘယ်ဝိရိယောမြည်ပြစ်ပြီလဲစိန်ဝပတာရဟုထွေယောကိုမိတာပဲဒါတော့ဒီဇင်ဝဝဉ္ဇဉ်စိတ်နဲ့တဗ္ဗစိတ်တာနာစရိခုနှစ်ခုပေါ့ဒီရှစ်ခုဟာအတူတူဖြစ်တယ်အတူတူပြတ်တယ်အတူတူချုပ်တယ်ပြီးတော့ပစ္စုပန်ရတာယုံမြအာယုံပြုတာကြီးလည်းတူနေတယ် ပြီးတော့ဇိဝပတာရဝုထုယုတ်ကိုမိတာလဲတူးနေတယ်အဲဒါကြောင့်မို့ဇေဝဝิญဉ်စိတ်နဲ့အတူဖြစ်ဖက်သဗ္ဗစေတတာနဲ့ခုနှစ်ခုအပေါင်း၈ခုပေါ့ဒီ၈ခုကအတူတူဖြစ်တယ်အတူတူချုပ်တယ်အတူသောအာယုရှိတယ်အတူသောမိယာအတူရှိတယ်အဲ့ဒီအင်္ဂါ၄ပါးနဲ့ရောနှောပြီးခွဲခြားရမရအောင်တခုတည်းဖြစ်ဖြစ်ရှင်တွဲစုပေါင်းပြီးတော့ကျေစုပြုနေတဲ့ နေထားဥတာသံပြုတ်တာပစ္စယောလို့ဒါဟောလို့ရမှာပြီးတော့ကြည်လာအောင်ပြီးတော့မှဖုထဘာယုံနဲ့ကိုအကြည်တာပေါ့နော်ဖုထဘာယုံဆိုတာတော့အပြင်ဘက်က အပြင်ဗိဒမှအရှင်အတွေ့အထိဖုထဘာယုံနဲ့ကိုရကို အကြည်တာကာဝေပဒါရယုပေါင်းစုံတိုက်ဆိုင်မိတာဒီကကြတော့ တွေ့ထိသိစိတ်ကာယဝိညာဉ်စိတ်ဖြစ်တာကာယဝိညာဉ်စိတ်နဲ့တူဘုန်းတို့ဖတဝေနာတင်ညာစေတနာဧကရစီတိနိမနတိကာရသဗ္ဗစေတသာနစေခုနှစ်ခုအတူတူဖြစ်လာအတူတူဖြစ်တယ်လို့တပြိုင်တည်းဟုတ်လားအတူတူဖြစ်တယ်လို့တပြိုင်တည်းပင်အတူတူကပြတ်သွားတယ်ချုပ်သွားတယ် အဲ့ဒီမှာကာယဝိညာဉ်စိတ်ကဘယ်မှာအာယုပြုလဲဆိုပစ္စုပန်ဖုထပိုင်းအာယုပြုကာယဝိညာဉ်စိတ်နဲ့တူဖြစ်တဲ့သဗ္ဗစိတ်တာနာစိတ်ခုနကဘယ်မှာအာယုပြုလဲမြင်ပစ္စုပန်ဖုထပါယုဒီလိုပဲမှတ်ထားဒီကာယဝိညာဉ်စိတ်တွေကဘယ်ကိုဘယ်ကိုမီးနေလဲဆိုဧကဝတ္ထုကတူရမီးစိတ်ရမီးရလဲတူရမယ်စေတသိက်စိတ်နဲ့စိတ်ကမီးရလဲတူရမယ်ဆိုတော့ကာယပတာတာဝတ္ထုယုတ်ကိုမီးပြုဖြစ်တယ် ခေါင်းရင်စိတ်နဲ့တူပြီးတပ္ပစိတ္တဒါနစိတ်ခုနှစ်ခုရောဘယ်မှာဟုတ်လားမိဖြစ်လဲမေးဟာတတရာဝုထုယုတ်ကောမိတာပဲအဲ့ဒါမျိုးလေးနားလဲသဘောပေါက်တော့အဲ့ဒီလိုဟုတ်လားသူကကာယဝိညာဉ်စိတ်နဲ့သူနဲ့တူပါပြတဲ့သဗ္ဗစေတသာနဲ့ခုနှစ်ခုပေါင်း၈ခုပေါ့ဗျာသူတို့ကဖြစ်ထားလဲတူတယ်ချုပ်ထားလဲတူတယ် ပြက်ထားလဲတူတယ်ချုပ်တာပြက်တာတူတယ်အာယုံလည်းတူတယ်မြေယာဥထုရုပ်လည်းတူတယ်အဲ့ဒီအင်္ဂါ၄၄ပါးလုံးမြေရောနှောပြီးရောနှောနေလိုက်တဲ့ခါကျဟုတ်လားဒါတော့ဝိညာဉ်ခန္ဓာပဲဒါသင်္ကြခန္ဓာပဲဒါသင်္ခါရခန္ဓာဝိညာဉ်နဲ့ခါဘလို့မှခွဲခြားမရတခုတည်းအနေနဲ့တပေါင်းနဲ့စုပြီးတော့ဖြစ်လေရှိတယ်ဖြစ်ပြီးတော့ဂျေဇုပြုတဲ့သဘောမျိုးသမယုတ်တာဖြစ်စီလို့ဒါဟောလို့ရင်မှာယူလေးမှတ်တာ ပြီးတော့ခါမှာ အောက်မှာမဆုတွေဆက်ကြည့်မယ်နော်ဟောမှာကျေစုပြုခြင်းသံယုဒ္ဓပစ္စည်းမှာသူကစိတ်တကူဖြစ်ပေါ်တိုင်းအတူ ရှင်မဲ့စိတ်စိတ်တူတဘာရီဖြစ်ပေါ်လာကြတယ်မှာဒီစိတ်စိတ်တူတွေအချင်းချင်းမဆန့်ကျင်မဲ့နဲ့တဘာတဘာဒီတဘာသံယုဒ္ဓပစ္စည်းအချင်းချင်းပြန်ပြန်လာလာကျေစုပြုကြသောကြောင့် တရားတစ်ပါးကပစ္စည်းဖြစ်ရင်ကြံတရားအလုံးကပစ္စုပန်တရားဖြစ်တယ်နော်အောက်မှာပုံစံလေးထုတ်ပြတယ်လောမှုစိတ်တစ်ခုဆိုပါလောမှုစိတ်ဖြစ်ပြီးသူနဲ့ရှင်မောရှင်ဘက်စိတ်တိတ်တွေဖြစ်တာပါနော်အဲ့လိုဖြစ်တဲ့ခါမှာခန္ဓာဘွဲလိုက်တဲ့ခါကျတော့ဝေဒနာဝေဒနာခန္ဓာတင်ညာတင်ညာခန္ဓာဝေဒနာတင်ညာမှာကြံတဲ့စိတ်တိတ်တွေသင်္ခါရခန္ဓာလောမှုစိတ်က ဝိညာဉ်နဲ့ခန္ဓာပေါ့အဲ့ဒီမှာဝိညာဉ်နဲ့ခန္ဓာကိုပစ္စည်းယူရင်ဉာဏ်နဲ့ခန္ဓာ၃ပါးကနာပစ္စုပန်တရားဖြစ်သွားတော့နော်ခုနစိရိခန္ဓာ၃ပါးတွေကတဘာဝပစ္စည်းဖြစ်ဉာဏ်နာခန္ဓာ၃ပါးကပစ္စုပန်ပေါ့ဝိညာဉ်ခန္ဓာပစ္စည်းယူရင်ဉာဏ်နဲ့ဝိညာဉ်နဲ့ခန္ဓာအသိဉာဏ်ခန္ဓာသင်္ခါရဝိညာဉ်နဲ့ခန္ဓာပစ္စုပန်ဒီနာခန္ဓာ၄ပါးကိုတလှည့်စီပေါ့သူကခွဲယူလိုက်တဘာဝပစ္စုပန်ဖြစ်ရင် ဟုတ်လားသုံးပါးပစ္စည်းတရားပေါ့သုံးပါးကပစ္စည်းတရားဖြစ်နေဉာဏ်နဲ့တစ်ပါးပစ္စုနှစ်ပါးပစ္စည်းတရားဖြစ်ဉာဏ်နဲ့နှစ်ပါးလည်းပစ္စုပန်တရားဘုရားကအဲ့ဒီလိုဖွဲ့ချဟောတာတပါးကြီးလှည့်ပြီးပြောလို့လည်းရတော့ဝိညာဉ်ခန္ဓာပစ္စည်းတရားယူဉာဏ်နဲ့သုံးပါးကပစ္စုပန်တရားသိဉာဏ်ခန္ဓာပစ္စည်းတရားယူဉာဏ်နဲ့သုံးပါးပစ္စည်းတရားပစ္စုပန်တရားပေါ့ သင်္ခါရခန္ဓာပစ္စည်းတရားယူရင်ကျန်တဲ့ခန္ဓာ၃ပါးကပစ္စယုပ္ပန်တရားဒါမျိုးဖွဲ့ယူရင်ဝိညာဉ်နဲ့ခန္ဓာပစ္စည်းတရားယူကျန်တဲ့ခန္ဓာ၃ပါးပစ္စယုပ္ပန်တရားဒီလိုဖွဲ့ယူပြီးတော့မှအောက်ကဆက်ကြည့်မယ်နော်အဲ့တော့အဲ့ဒီနီးနဲ့ဆက်ကြည့်လိုက်တဲ့အခါကျတော့ဘုန်းကြီးတို့ဘောကဆက်ဆက်ပေါ့ရဟန္တာပုဂ္ဂိုလ်ရတ္တပုစိတ်စိတ်ရတ္တပုစိတ်သူရဲ့ရှင်မဲ့စိတ် နာခန္ဓာတဲ့ကျေစုပြုခြင်းတည်ဘဝတွေဆုံးမစမခြင်းဒီတိုင်းပဲဆက်တိုက်ပြန်ကျေစုပြုနေတဲ့သဘောမျိုးနော်ပြီးမှအောက်ကလေးဆက်ကြည့်မယ်နော်အောက်မှာဘုန်းကြီးတို့ဒီဇရာလေးအောက်ကမှဘုန်းကြီးတို့အောက်ဆုံးကပါဠိတော်လေးအောက်ထက်မှာသွားရိုက်တာခါရိုင်းတို့ဒီဇရာအောက်ကနေကတ်ရိုက်ရမှာနော်အခုဘုန်းကြီးတို့ပါဠိတော်ကအောက်ထက်ရောက်ဒီဇရာကကအဲ့ဒါကိုပြောနေဇရာကနဲ့ ဓမ္မတော့ဘုရားဟောပါဠိတော်တွေအရင်ပြောကြအောင်သူကသတ္တရောခန္ဓာအရူပိနောအညမညံတံပြုတ်တာပစ္စေနာပစ္စယောပထမဇရာလေးကြည့်မယ်နော်ပထမဇရာကအဲဒီမှာပထမဇရာကနာခန္ဓာ၄ပါးစိတ်စေတိတ်ပေါ့ဗျာနံတရားတွေဆိုတာစိတ်စေတိတ်စိတ်က89ပါးစေတသိက်52ပါးပေါ့ဒါခန္ဓာပွဲရင် ဝိညာဝိညာခန္ဓာတင်ညာတင်ညာခန္ဓာဝိညာတင်ညာမှာကျွေးတဲ့စေတသိက်တရားတွေဟာသင်္ခါရခန္ဓာပေါ့စိတ်ကဝိညာဉ်ခန္ဓာနာခန္ဓာ၄ပါးပေါ့ဒီနာခန္ဓာ၄ပါးဒါအကြောင်းတရားပေါ့ဒီနာခန္ဓာ၄ပါးပစ္စည်းတရားတွေကနာခန္ဓာ၄ပါးအညမညာနာခန္ဓာချင်းချင်းတမ္ပယုဒ္ဓပစ္စည်းနာခုနကဖြစ်တူပြက်တူအာယုန်တူမိယဝတ္ထုတူပြီးတော့တူတဲ့အနေနဲ့တမ္ပယုဒ္ဓ တူပြီးရောနှောနေတဲ့တွင်ခွဲခြားပြီးမရတော့အောင်တံမြုဒ္ဒပစ္စယတတ္တိဖြင့်ကျေစုပြုတယ်ဒါကိုပြောလို့ရအခုကတော့အဲတော့ခွဲခြားရတဲ့အခါကျတော့ဘုန်းကြီးတို့ဟောကြတော့ပို့ရှင်းတာပေါ့နော်ဒီဘုရားကပညာဝါဒဟောတာကြပို့ရှင်းဒီမှာတော့ဘုန်းကြီးတို့စရောခန္ဓာအရူပိနောအညမညံတံမြုဒ္ဒပစ္စည်းနာပစ္စယောနံခန္ဓာ၄ပါးချင်းချင်းပေါ့ တဘာကိုပစ္စုပန်ခုနပြောခဲ့တဘာကိုပစ္စည်းယွင်ကြံတဲ့သုံးပါးကပစ္စုပန်တရားပေါ့နော်သုံးပါးကိုပစ္စည်းယွင်ကြံတဲ့တဘာပစ္စုပန်တရားပေါ့နှစ်ပါးကိုပစ္စည်းတရားယွင်ကြံတဲ့နှစ်ပါးကပစ္စုပန်တရားဒီလိုခွဲယူနော်ဒီလိုစိတ်စေတသိက်နံတရားချင်းချင်းပဲသူတို့ကပေါင်းစရောနှုတ်လို့ရတော့ဒါပဲလို့ဟုတ်လားဟောလို့ရတော့ခုနက သာဇာတပစ္စည်းနဲ့ရှင်ကြီးနဲ့ပရမဆုံးတစ်ခုပဲဒီအင်္ဂါလက္ခဏာ၄ပါးနဲ့ရောနှောလို့ရတာမျိုးအဓိကပြောသွားတော့အင်္ဂါလည်းအရင်မှာ၃ချက်လောက်တော့သူတို့ရောနှောပြီးကျေစုပြုတာအဲသာဇာတပစ္စည်းမှာတော့အဲတော့ထပ်ပြောမှာပေါ့ဗျာခုတော့တမန်ချံကလောက်ပဲမှာဒီတော့ပြောချင်တာကတော့သာဇာတပစ္စည်းကတော့သူကအရာ ကျဲတယ်ဒီသာဇာရပစ္စည်းတို့အညာမညာပစ္စည်းတို့သံယုတ်တပစ္စည်းနဲ့ဆိုင်တော့အရာကျဲတော့အညာမညာသံယုတ်တပစ္စည်းကတော့အရာကျဲတာပေါ့တချောင်းနဲ့ဟောတာပါဠိဟောစဉ်ကြည်ကိုဟောနေပြီသာဇာရပစ္စည်းကဒီမှာပါဠိရောင်းရည်တွေတော်တော်များများပေါ့ဟောတာအညာမညာပစ္စည်းကသုံးခုလောက်ဟောတယ်သံယုတ်တပစ္စည်းကပါဠိတချောင်းနဲ့ဟောတာဒီလောက်နဲ့ဆိုရင်တော့သူက နားလေဝင်နေခက်တော့ခွင်းတော့ပါသွားကြရလေဆိုပညာဝါဒပညာဝါဒနဲ့ဟောဖို့ဟောနေရအကျဉ်းနဲ့ကျယ်ပဲกว่าတာဟောဖို့ဟောနေရအတူတူပဲအဲဒီပညာဝါဒကြည်လိုက်တခါကျပိုရှင်းတာပေါ့အခုပါဠိလေးကခုနဆရာအောင်မှပြန်ရွှေ့တယ်မနော်ဒုတိယဆရာကွက်နဲ့ကြည့်မယ်ဘုရားကြတော့သူကဟောသွားတယ်ဒီနံခဏဖြစ်တဲ့စိတ်စေတသိက်တွေကကုသိုလ်ရှိတယ်အကုသိုလ်ရှိတယ် ဝိဘက်ကရိယာရှိတာပေါ့အဲကြောင့်အဲ့ဒါကိုတိတံခွဲဟောကုသိုလ်ကုသိုလ်နာမယ်ကုသိုလ်နာခန္ဓာကုသိုလ်စိတ်စိတ်တိတ်ကုသိုလ်စိတ်ဖြင့်စိတ်တိတ်ဖြစ်မယ်အကုသိုလ်စိတ်ဖြင့်အကုသိုလ်စိတ်တိတ်ဖြစ်မယ်ဝိဘက်ကရိယာဝိဘက်စိတ်36ကရိယာစိတ်20သူနဲ့ရှင်မောရှင်ဘက်စိတ်တိတ်ဖြစ်မယ်ကုသိုလ်စိတ်စိတ်တိတ်ချင်းချင်းဒါအဘောဝဘုံပုံစံမျိုးပေါ့ အနံခန္ဓာ၄ပါးရကုသိုလ်စိတ်စိတ်တေခန္ဓာဝေနံခန္ဓာ၄ပါးဒီနံခန္ဓာ၄ပါးအချင်းချင်းခွဲရခွာရမရအောင်ရောနောပြီးဖြစ်နေတဲ့အတွင်းရောနောပြီးတော့ကျေစုပြုတဲ့တန်မြုပ်တာဖြစ်စီဖြစ်နေကုသိုလ်ပိုင်းကိုဘုရားစာဟောတယ်ကုသလောဓမ္မောကုသလတာဓမ္မတာတံပြုတ်တာပစ္စည်းနာပစ္စယော အဲ့တော့မြင်ရမှာတော့ကုသိုလ်စိတ်စေတသိက်တွေအကုန်လုံးကိုယ်မျက်စိထဲမှာမြင်လိုက်မြင်ပြီးတော့အဲ့ဒီကုသိုလ်စိတ်စေတသိက်တွေကိုခဏဖွဲ့လိုက်ဝိညာဝင်ကုသိုလ်စိတ်22ပါးစေတသိက်က38ပါးအဲ့ဒါခဏဖွဲ့ရင်ဝိညာဝိညာခန္ဓာတင်ညာတင်ညာခန္ဓာဝိညာတင်ညာမှာကျွင်းတဲ့စေတသိက်တွေကကြံတဲ့စေတသိက်တွေကသင်္ခါရခန္ဓာစိတ်ကကုသိုလ်စိတ်22ပါးကဝိညာဉ်နဲ့ခန္ဓာအဲ့ဒီ ဒီနာခန္ဓာ၄ပါးအချင်းချင်းပြန်ပြန်လာလာခြေစုပြုတ်တယ်ဟိုဒါကိုပြောချင်တာအိမ်မှာကြည့်လိုက်ကုသလောဧကောခန္ဓောကုသိုလ်စိတ်စေတသိက်ကိုခန္ဓာဖွဲ့လိုက်တော့ခန္ဓာတစ်ပါးကိုဟုတ်လားစိတ်ပဲယူယူစေတသိက်ပဲစေတသိက်ခန္ဓာတကူကိုယူယူခန္ဓာတစ်ပါးကပြစ္ဆုတ်ပန်တရားဖြစ်မယ်ဆိုရင်ဉာဏ်နဲ့ခန္ဓာသုံးပါးကပြစ္ဆုတ်ပန်တရားဖြစ်တယ်နော်တိဏ္ဏခန္ဓာနံ ဟောဒီဒီဟာလေးတွေကသူကအပေါ်တိုင်းဒါမှမဟုတ်ဒီလိုချရင်အောက်ကိုချလိုက်နေကောင်းတယ်ညီးနေအောင်ချဒီဒီကဏ္ဍလေးတွေအောက်ကိုချတယ်နော်ဒီ1နှစ်3ဆိုတာလေဒီမှာလေးအောက်ကိုချလိုက်အဲ့ဒါမှကြည့်လို့လားသူကဟိုဘက်ကအပေါ်အနောက်ကနေမညီးပဲဖြစ်နော်ဒီဘက်အပေါ်ဆုံးကျောင်းကုသိုလ်စိတ်20ပါးစေတသိက်28ပါးဒီလောက်ပဲရေးမယ်သံခါနာတာရေးမယ်ဒီနောက်က 1နှစ်3ဆိုတာဒီအောက်ကိုတစ်ချောင်းချလိုက်နော်နောက်ဒီမှာလည်းဒီတိုင်းပဲဒုတိယကုသိုလ်စေ20တပါးစေ30နောက်နာမခဏအောက်က3တိနှစ်အဲ့လိုချအဲ့ဒါဆိုပို့ရှင်းအဲ့မှန်တယ်အဲပို့အောက်ကလည်းအဲ့လိုရေးလိုက်ဒီဘက်ကလည်းအဲ့လိုရေးအဲ့ဒါဆိုပို့ရှင်းလို့ရဟိုမှားတာလည်းလွယ်အဲ့ဒါဆိုလွယ်သွားအဲ့တော့အဲ့ဒီမှာလေးကြည့်လိုက်ပေါ့နော် ခန္ဓာတစ်ပါးကိုပစ္စုပန်တရားယူမယ်ဆိုရင်ကုသလောဒါကုသူ20ပါးစိရိ20 38ပါးကိုခန္ဓာခွဲလိုက်တာအဲ့ဒီနံခန္ဓာ၄ပါးတွေကတစ်ပါးပါပေါ့အေကုသလောဧကောခန္ဓောတစ်ပါးယူတစ်ပါးကိုပစ္စုပန်တရားယူရင်ဉာဏ်နဲ့ဒီမှာခန္ဓာ၃ပါးကပစ္စည်းတွေပစ္စုပန်တရားတိဏနာခန္ဓာနံသံယုတ်တာပစ္စည်းနာပစ္စယောဒါကြည့်ဟောနောက်ဒုတိယဘုတ်ကြည့်လိုက် ဟောတယောခန္ဓာနာခန္ဓာသုံးပါးကိုပစ္စည်းတရားယူလိုက်တယ်အဲတော့တဘာကြတော့အဲဒီတဘာကဒီမှာပစ္စုပန်တရားပစ္စုပန်တရားဖြစ်တယောခန္ဓာဧကတခန္ဓာသာသံယုတ်တပစ္စည်းနာပစ္စည်းဟောနာခန္ဓာနှစ်ပါးကိုပစ္စည်းတရားယူမယ်ဆိုရင်ဉာဏ်နဲ့နာခန္ဓာနှစ်ပါးပစ္စုပန်တရားဖြစ်သွားတယ်ဒါလေးကြည့်ပြီးတော့ဒွေခန္ဓာဒွေနာနာခန္ဓာနာသံယုတ်တပစ္စည်းနာပစ္စည်းယော အဲ့ဒီလို ကြည်လိုက်တာပိုရှင်းတော့နော်အဲ့လိုမှတ်ထားမယ်နောက်တစ်ခုသွားမယ်နော်ဒါကုသိုလ်အတွက်ပြီးသွားပြီကုသိုလ်အတွက်ဘုရားတမျိုးပဲဟောအကုသိုလ်အကုသိုလ်စိတ်စဉ်တွေဘုန်းကြီးတို့တဏ္ဍမှာအကုသိုလ်စိတ်တွေဖြစ်တယ်ဟုတ်လားလောဘလည်းဖြစ်မယ်ဒေါသဖြစ်မယ်လောဘဒေါသဖြစ်ပြီးဆိုမောဟလည်းဖြစ်တော့ဒီအကုသိုလ်စိတ်တွေဟမ် အဲရောက်အကုသိုလ်12ပါးလို့ဖြစ်အကုသိုလ်12ပါးလို့ဖြစ်ပဲဆိုစေတသိက်က22ခုနှစ်ပါးဖြစ်မယ်ဒါခဏဖွဲ့နာခဏ၄ပါးရမှာခုနအပေါ်အတိုင်းပဲအဲဒီနှစ်3 3နှစ်နောက်က3တိနှစ်ဒီလိုပဲခွဲရမှာအဲ့ဒီတိုင်းပဲဘုရားဟောတာနော်အပေါ်ကဒါတွေကတော့နာခဏပဲရေးထားတိုင်းသိသွားပြီအဲ့ဒါကြောင့်မို့3 3နှစ်ဆိုတော့မရေးတော့အဲ့ဒီတိုင်းပဲ သဘောတူမှတ်ထားမယ်နော်တကယ်လို့ဒီအောင်မှထည့်ခြင်းလဲအာဒီ3နှစ်နော်ဒီမှာလဲ3နှစ်3တင်နှစ်ဒီလိုထည့်လိုက်တော့သူကတော့ပို့ပြီးရှင်းတော့အဲ့ဒါဆိုရင်တော့သူကဖရာဒီလိုဟောထားတယ်ဆိုသိအဲ့လိုပဲရိုက်ထားလိုက်တော့ပို့ရှင်းတော့အဲ့ဒါလေးကြည့်ပြီးတော့ဘုန်းကြီးတော်ဟိုမှာကြည့်လိုက်အာဟုတုတရားတွေအာဟုတုစိတ်စိတ်တရားတွေအာဟုတလောဓမ္မောအာဟုတလဓမ္မတာတံမြုတ်တာဖြစ်စိတ်နာဖြစ်စေရော အာဟုသလောဧကောခန္ဓောဒီတစ်ခုလေးကြည့်တော့နော်အဲ့ဒီအာဟုသူခန္ဓာ၄ပါးတဲ့ကတဘာကပစ္စည်းတရားဖြစ်မဲ့ဆိုရင်တိဏနာခန္ဓာနာဉာဏ်တဘာကပစ္စယုပ္ပန်တရားဖြစ်ပြီးတော့သံယုတ်တပစ္စည်းနာပစ္စယောသံယုတ်တပစ္စည်းတရားတတ္တိဖြင့်ကျေစုပြုတယ်ဒီသုံးလေးကြည့်ပြီးတော့တယောခန္ဓာပြီးတော့နောက်ကတိလေးကျွဧကတခန္ဓာတာသံယုတ်တပစ္စည်းနာပစ္စယော နော်ဒီနေ့လေးကြည်တွေးခန္ဓာဒီနေ့လေးကြည်တွေးနာနာခန္ဓာနာသံယုတ်တာပစ္စေနာပစ္စယောဒီလိုမှတ်မှာပေါ့နော်အောက်ကလေးဆက်ကြည့်မယ်နော်ဝိပဿနာ36ပါးနော်ဘုန်းကြီးတို့စိတ်တရားကုသိုလ်စိတ်ရှိမယ်အကုသိုလ်စိတ်ရှိမယ်ဝိပဿနာကရိယာစိတ်ကုသိုလ်ကုသိုလ်ပဲအကုသိုလ်အကုသိုလ်ဝိပဿနာကရိယာကြတော့ဘုန်းကြီးတို့အပြာကတကုသိုလ်လည်းမဟုတ်အကုသိုလ်လည်းမဟုတ်တရားအပြာကတ ဒီဗိဓမာမှာကြတော့ကုသလဓမ္မအကုလဓမ္မဖြာကလဓမ္မဒီလိုပဲခေါ်တယ်နော်ဝိဘနကရိယာတွေတိဒံဖြစ်လာရင်တော့ဝိပါကဖြာကတာကရိယာဖြာကတာဒီလိုခေါ်တယ်တချို့နေရာမှာဝိဘရာတချို့နေရာမှာကရိယာမရတယ်အဲ့ဒါမျိုးဒီမှာတော့ဝိပါကကရိယာကိုနှစ်ခုလုံးပါတယ်ဗျာကရောဓမ္မဗျာကရသဓမ္မတာတံပြုတ်တာဖြစ်စေနာဖြစ်စေဝိပစေ 36ပါကရိယာစိတ်20စေတသိက်38ပါနော်ဒီမှာလဲနာခန္ဓာနောက်ကနာခန္ဓာလေးထည့်လိုက်ရတယ်ဟောနာခန္ဓာလေးပူချတယ်ပူချပြီးတော့ဒီဝိဘတ်စိတ်36ပါ ကရိယာစိတ်20စေတသိက်38ပါကိုခဏဖွဲ့ရမှာစေတသိက်တရားဝိညာဝိညာခန္ဓာဖွဲ့တင်ညာတင်ညာခန္ဓာဝိညာတင်ညာမှာကျွေးတဲ့စေတသိက်တွေကိုသင်္ကာရခန္ဓာဝိဘတ်စိတ်ကရိယာစိတ်တွေကိုဝိညာဉ်နဲ့ခန္ဓာ အဲ့လိုခွဲမှတ်ထားအဲ့လိုခွဲမှတ်ပြီးတော့ဘုန်းကြီးတို့ဘုရားဘာဟောလိုက်လဲဒီဝိဘက်ဇာကရဂရိယာပြာကရနှစ်မျိုးလုံးဒီမှာပါတာကိုအဲ့ဒီနှစ်မျိုးလုံးမှာပါတဲ့နာမခန္ဓာဒီမှာဝိပါကပြာကတော်ခရိယာပြာကတော်ဧကောခန္ဓာဒီတိလေးကြည့်ပြီးဧကောခန္ဓာပြီးတော့ဒီဘက်ကသုံးရင်တိဏနာခန္ဓာနာသာဇာတာပစ္စေနာပစ္စယော ဒီသုံးလေးကြည့်ပြီးတယောခန္ဓာဒီဘက်ကတိလေးကြည့်ပြီးဧကတခန္ဓာတာသံယုတ်တာပစ္စေနာပစ္စယောဟောပြီးတော့ဒွေခန္ဓာဒွေနာနာခန္ဓာနာဟုတ်လားသံယုတ်တာပစ္စေနာပစ္စယောဒီလိုသွားတယ်ပြီးတော့နော်ပရိဒါနိခဏီဟုတ်လားဒါကဘုန်းကြီးတို့ကဖွဲရမှာပုဒ္ဓိခပရိဒါနိခပေါ့ ပရိသန်နေတီးနေတဲ့ချိန်ကြတော့ခရိယာစိတ်ကမဖြစ်ဘူးလေဘုန်းကြီးတို့ပရိသန်နေတီးတဲ့ချိန်လေးဘဝတကူကတေးသွားတယ်ဖြတ်တယ်ဆိုတေးသွားတာတေးတယ်ဆိုဘာမှမကြောက်တေးပြီးတော့ဘဝတကူရောက်တော့ပရိသန်နေတီးပြီးပရိသန်နေတီးရင်ဘယ်တော့မှခရိယာစိတ်နဲ့မတီးဘူးနော်ဝိဘက်စိတ်နဲ့ပဲတီးရဒါကြောင့်ပရိသန်နေခိုက်တံမှာじゃပရိသန်နေခိုက်တံပရိသန်နေစိတ်ဖြစ်တဲ့အခိုက်တံလေးကိုပရိသန်နေခဏလို့ခေါ်တယ် နော်နိဒာနေစိတ်ဖြစ်ဖြစ်တော့ဘဝင်စိတ်တွေဖြစ်လာကြပုဒ္ဓိကလို့ခေါ်တယ်နော်ပဋိဒာနေစိတ်ရဥပခိုက်တန်လေးကိုပဲပဋိဒာနေခါလို့ခေါ်တယ်ဒါလည်းခဏခဏကြာဘူးနာဝကျမှတ်မိသွားလိမ့်မယ်ဒါလေးလည်းမှတ်တာနော်ငါဆိုအပြင်ထင်တာကပရိမိဝမ်းထဲမှာနေသမျှကာလပတ်လုံးပရိသဏီနေတယ်ဒါသုတ်တဏီယမှန်တာပေါ့နော်ပရိမာဏီယကြတော့ပရိသဏီတီးနေတဲ့ခိုက်တဥပခိုက်တန်လေးပဲပရိသဏီချိန်ကာလို့ဒီလိုလေးမှတ်တာ အဲ့ဒီပရိသန္တိအခိုက်တန်လေးကိုရည်ရွယ်တာပရိသန္တိပရိသန္တိခဏီနော်ပရိသန္တခဏီပြန်နော်အဘောကဒုံကြီးတင်လေးပါပရိသန္တိခဏီအဲပရိသန္တိခဏီပရိသန္တိခဏမှာပရိသန္တိတီးတဲ့ခိုက်တန်လေးပရိသန္တိစိတ်ဆိုဥပထီပင်ဒါလေးပဲဖြစ်တာဝင်ဒီဥပခိုက်တန်လေးပဲပရိသန္တိခါပေါ်တာ အဲ့ဒီနောက်ပိုင်းချိန်ကာလသေသည့်တိုင်အောင်ကဒါဗုဒ္ဓိခနော်အဲ့လိုမှတ်တာအဲ့မှာလည်းရေးထားပါတော့ဗုဒ္ဓိခဓမ္မဒိတာနေဒါအရေးကြီးတယ်ဒါလေးသိထားအဲ့ဒီပရိသန္တိခါလေးကြပရိသန္တိစိတ်ဆိုဝိပဿနာကရိယာစိတ်ဘယ်မှမဖြစ်ဘူးနော်ဗုဒ္ဓိခါတော့ဖြစ်တော့ဗောဗျာဗုဒ္ဓိခါကျရင်တော့ကရိယာစိတ်တွေလည်းဖြစ်သွားယာနာများကြကရိယာစိတ်ဖြစ်နော်ဉာဏ်ပုဂ္ဂိုလ်တွေတာနာတော့မဖြစ်ပါဘူး နေတော့ဒီပရိသန်နေခိုက်တန်နေပရိသန်နေစိတ်ဥပခိုက်တန်နေပရိသန်နေကအဲ့ဒီကဝိပဿစိတ်နဲ့ပရိသန်နေနေတဲ့အတွက်ဘုရားရှင်ကရှိကဟာတွေကဗုဒ္ဓခါနော်ဗုဒ္ဓခါအတွက်ကတော့အဖြစ်များတဲ့အတွက်ဒီမှာပရိသန်နေဥပခိုက်တန်နေပရိသန်ကျန်တဲ့ခါဗုဒ္ဓခါတွေရဲ့သူကြောင့်ဗုဒ္ဓခါကြောင့်ဗုဒ္ဓယာမညာဒီလိုမဆိုတော့ပရိသန်နေခိုက်တန်နေဥပခိုက်တန်နေဆိုတော့ဒါကိုခွဲပေါ်တယ်ဘုရားပရိသန်နေခဏီ ဝိပါကဖြာကတော်နော်ဒီပရိသန်နေတရားလဲဝိဘက်စိတ်ပဲပရိသန်နေတရားတဲ့တော့ဝိပါကဖြာကတော်ဒါဒီတွေတွေထဟောတာပဲဒီဒီဝိဘက်စိတ်နော်ပုရိကာမှာ ဖြစ်တဲ့ဝိဘက်စိတ်ပရိသန်နေကာမှာဖြစ်တဲ့ဝိဘက်စိတ်ဒီဝိဘက်စိတ်ကိုထပ်ပြီးခွဲလိုက်တာနော်အဲတော့ဒီခုနကပြောခဲ့တာကခုနကဖျားဟောခဲ့တာကဝိဘက်ပုရိကာကိုယင်ဟောတယ်ပရိသန်နေကအရာချင်းတဲ့အတွက်နောက်မှာဟောတာ ကြောင့်ပရိသန္တိခဏီဝိပါကဖြာကတော့ဧကောခန္ဓောဒီမှာခုနအတိုင်းပဲနော်ပရိသန္တိနာမခန္ဓာတစ်ပါးကိုပြစ္ဆုတ်ပံယူမယ်ဆိုရင်ဉာဏ်နဲ့သုံးပါးပစ္စည်းတရားဖြစ်တယ်ဒိဏနာခန္ဓာနံသဗ္ဗယုဒ္ဓပစ္စေနာပစ္စယောဒီသုံးလေးကြီးတယောခန္ဓာဒီဘက်ကတေလေးကြီးဧကတခန္ဓာတာသဗ္ဗယုဒ္ဓပစ္စေနာပစ္စယော ဒီနှစ်လေးကြည့်ပြီးတော့ဒွေခန္ဓာဒွေနံခန္ဓာနံတံပြုတ်တာပစ္စည်းနာပစ္စည်းရောအဲ့ဒီလိုနားလည်သဘောပေါက်တာဒီလိုအကျယ်လည်းကြည်သိအောင်အကျဉ်းလည်းသိတာပေါ့နော်ခုနဇာနှစ်ခုရှင်းကြည့်မယ်ဗြဟ္မာကဘုန်းကြီးတို့အဘောဇာလေးကြည့်မယ်နော်အဘောဇာလေးကြတော့ချုံဟောတာအဲဟုတ်ပြီအဲဒီဒီဇာလေးနဲ့ဒီပါဠိလေးနဲ့ကြည်လိုက်ပေါ့နော် ဒီဒီဇာလေးနဲ့ဒီပါဠိလေးကအတူတူပဲဒီပါဠိလေးဒါလေးတွေကြည့်တဲ့အခါကျတော့ကျင်လွာကြည့်တာပေါ့နော်ကျင်လွာကြည့်သူကတော့အကုန်လုံးချုံဟောတာဆရာတော်ခန္ဓာအရူပိနောနန္တရားမှန်သမျှနန္တရားဆိုစိတ်နဲ့စိတ်သိပဲနန္တရားမှန်သမျှနာမခန္ဓာခေါ်တာဟုတ်ခန္ဓာ၅ပါးရှိတယ်ဝိညာဉ်ခန္ဓာတင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာပေါ့ ဒါပါတွေကိုခေါ်လဲစိတ်စိတ်တိတ်စိတ်စိတ်တိတ်တရားတွေခန္ဓာကိုယ်ဒီနာခန္ဓာ၄ပါးရတာဒီခန္ဓာခန္ဓာ၄ပါးအချင်းချင်းနော်ရောနှောခွဲခွာလို့မရဖြစ်ပြီးတော့ခြေစုပ်ပြုတ်တဲ့သဘောမျိုးဆရောခန္ဓာအလူနဲ့အယံမယံသံမြုပ်တာဖြစ်ဒါပေမဲ့ဒါကတော့ရေပုံရပြောရတာဘယ်ရောလိုက်မှလဲကုသိုလ်နဲ့အကုသိုလ်ပဲရောမှာကုသိုလ်အကုသိုလ်တတ္တပဲအကုသိုလ်အကုသိုလ်တတ္တပဲ ဝိဘက်ပြကတာဝိဘက်ပြကတာတတ်တာပဲဒါချုံဟောတာနော်ဟောဘုန်းကြီးတို့နောက်ကနောက်ဇာတကွက်နဲ့ကြည်လိုက်တယ်ဟောဒီလို ဟောလိုက်တကပိုရှင်းသွားတယ်ကုသိုလ်ကကုသိုလ်တတ်တာပဲလေအကုသိုလ်အကုသိုလ်တတ်တာပဲပြာကရပြာကရတာပဲအကုန်လုံးရောမယ်အဲကုသိုလ်ကကုသိုလ်ချင်းချင်းပဲကုသိုလ်နာမခန္ဓာချင်းချင်းပဲခြေစုပ်ပြုံးမယ်အကုသိုလ်ကလည်းအကုသိုလ်နာမခန္ဓာချင်းချင်းဝိဘကရိယာကလေဟုတ်လားသူဝိဘကရိယာနာမခန္ဓာချင်း ဝိဘတ်ကြတော့ပုရိခာဖြစ်တဲ့အဲနဲ့ပရိဒါတွေကဖြစ်တာနဲ့မတူပြန်အဲ့လိုလေအစင်းစင်ခွဲထုတ်လိုက်အဲကြောင့်မို့တံမြုဒ္ဒပစ္စယောဆိုတာမှာသတ္တရောကနာအရုပနာအညာတံမြုဒ္ဒပစ္စည်းနာပြန်ဒါအကျင့်ပစ္စယနေတဲ့တောက်ဒီလောက်လေးတွေလေးလာရုံပဲဘုန်းကြီးတို့မလုံလောက်ဘူးပညာဝါဒမှာကြည့်ပြီးလေးလာမယ်အဲ့ဒါဆိုဘုသဘောပေါက်လွယ်နော်ဟောကုသိုလ်ကုသိုလ်နာမကနာချင်းချင်းကျေစုပြုတာမြင် အကုသိုလ်တရားတွေလားအကုသိုလ်နာမခန္ဓာချင်းချင်းခြေစုပ်ပြုတာပဲဗျာဂရာတရားတွေလည်းဗျာဂရာတရားတွေချင်းချင်းခြေစုပ်ပြုတာဟောဗျာဂရာတရားတွေမှာဝိဘတ်တရားကြတော့ဟောပုဒ္ဓိခာခြေစုပ်ပြုတာ ਨੇ ပရိသန္တိကခြေစုပ်ပြုတာမတူဘူးဟောပုဒ္ဓိခာကြတော့ဝိဘတ်ဗျာဂရာတရားတွေအကုန်လုံးဝိဘတ်ဗျာဂရာကရိယာဗျာဂရာပရိသန္တိခါကြတော့ဩဝိဘတ်ဖြာကရပဲဟုတ်လားဒီယေရှုပြု ဟုတ်လားသံယုတ်တချင်းချင်းဒီဘက်ကြည့်တော့ပရိသဏိကနေဝိပါကပြောတော့ဝိပဿနာပရိသဏိနေတာကိုဒါကြည့်ပြီးတော့အဲ့လိုခွဲဟောလိုက်တော့အများကြီးဖြတ်သွားတယ်အဲ့ဒီလောက်ဒီဘုန်းကြီးကလေးလာမယ်နော်ဖြည်းဖြည်းချင်းဖြည်းဖြည်းချင်းလေးလာမယ်ဒီသံယုတ်တပစ္စည်းပြောချင်တာတော့ဗာလေဆိုဒီတရားတွေကအဲ့ဒါကဖြစ်အတူပြက်အတူအာယုံလည်းတူတယ်မိယာဝတ္ထုလည်းတူတယ် အဲ့ဒီအင်္ဂါ၄ရာနဲ့ညီးနေတာတံမြုပ်တာဖြစ်ဆရာတတ်တိဖြစ်ခြေစုပြုနိုင်တယ်ဒီအင်္ဂါ၄ရာမညီရင်တော့တချို့ရုပ်တွေပါကြပါတော့ဖြစ်တာတူတယ်ပြတ်တာတူတယ်ချုပ်ပြီးတော့မိယာဝတ္တရုပ်တူတယ်မာဘုတ်ဆိုတဲ့မိယာဝတ္တရုပ်တူနေရုပ်မှန်သမျှကမာဘုတ်၄ပါးဓာကြီး၄ပါးပေါ်မှာမိဖြစ်တာကိုဒါဆိုရင်တံမြုပ်တာပစ္စည်းမဖြစ်ဘူးတံမြုပ်တာပစ္စည်းဆိုခုနက ဖြစ်တူပြက်တူအာယုံတူမိအောင်တူယုံတူမှသာလေသံယုတ်တာပစ္စည်းဖြစ်တယ်ဒီလိုလဲသဘောပေါက်တာပေါ့နော်အဲ့လိုသဘောပေါက်တာရင်ဟုတ်လားလိလာတာပုံနာလဲသဘောပေါက်တယ်နော်ဒီနေ့ဒီလောက်နဲ့သိကြမှာပေါ့ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေဆရာတော်ဘုရားပြည့်ရဲ့ဆုနဲ့ပြပါဗျာ ta đức ta đức ta đức ta đức